ဒီနေ့1385ခုတရိယလာသံ6ရက်10ရက်10လခရစ်နှစ်2000အဲ2010နဲ့သုတ်ကြာသပတေးနေ့ပဲဒီနေ့ပန္တရကမရွှေတော်သက္ကနာရိတ်ဆောင်မှာသတင်းသုံးနဲ့ရှိရတဲ့ဒီပင်ဒီပအရှင်ဟများနဲ့ မျိုးသားမျိုးသမီးယောဂီဆိုတော့ရှင်ဒီမှာမမြတ်သောဆောက်ဝဲဆောက်ဝဲနည်းနည်းအယုံစားဖြစ်စိတ်ကလူသားနဲ့လူရှင်ကတော့ဟောဆေးရကပြည်ကြီးတော်မှာအမှုထား၍ကြာလာတယ် သူဘယ်လိုဒီဆိုတာသာသမက်လားဟောသမက်မွေးနေလားမိမိကြီးတော်မှာအမှုထား၍ဥစ္စာလင်းဒုက္ခသံဝဲသမီးမေဦးလင်း တာမောင်စုနန္ဒာတဲ့သူတို့မိသားစုအစုပါတယ်ဒီကနေ့ဒီစိတ်အကြောင်းကတော့သမက်သားသာသမက်မောင်စုနန္ဒာငွေနေပါတယ်ကြောင်းပြုလို့ဆိုတာပါငွေနေရတော့ဒီလိုပဲလုပ်ကြတာပါပဲသမဗုဒ္ဓဘာသာဝင်တွေတော့မဟုတ်ပါဘူးဆရာဆရာဘာသာဝင်တွေလုပ်ကြတာ ငွေလေးလက်ဆောင်လေးပေးကြအနည်းဆုံးကျမပါစေချမ်းသာပါစေဆိုတဲ့စာလေးတွေသူတို့ခံစားကြတဲ့အနောက်နေမှာပါတော့သမာဓိရတဲ့သူလေးသာသိကြမရှိတော့အဲသူတို့လည်းပဲကျွေးတော်မွေးတော်လည်းရှိပါတယ်ရက်တည်ဆိုဒီလည်းပါလာတာပဲသူတို့လည်းပြောကြတာပါလေကုသိုလ်ရလို့တော့မဟုတ်ပါဘူး အဲသူတို့အနေနဲ့တော့မင်္ဂလာဆိုတဲ့အနေနဲ့တော့ဒါတော့ပါပါလိမ့်မယ်ဒီလိုလုပ်ရင်ကောင်းတယ်ဆိုတာကဒီဒီလေးတော့ရှိပါလိမ့်မယ်ကုသိုလ်တော့အရှင်းမဖြစ်ဘူးလို့တော့မဆိုနိုင်ပါဘူးဒီဘာကိုချွေးခြင်းမွေးခြင်းစားတော့ဖြစ်ခြင်းလောကုတ်ကူမှာစွာနဲ့ပေါ့လေ မေတ္တာထားပြီးတော့ဆောင်ရွက်လို့ရှိရင်ကုသိုလ်ကြီးတော့ဖြစ်နေတာပါပဲသူတို့လည်း။ဒါဝင်လို့ကုသိုလ်ဆိုတဲ့အနေနဲ့တော့ဒီလိုတော့သူတို့နားမလည်ကြပါဘူး။အဲတော့မင်္ဂလာဆိုတဲ့အနေနဲ့တော့သူတို့နားလည်ကြပါရဲ့သမား။အဲဒီလိုလောက်ချရပါမယ်။အခုဘုရားကသာသနာဝင်ပုဂ္ဂိုလ်များကတော့မင်္ဂလာပေါ့မွေးတဲ့မင်္ဂလာကြောင်းဆိုပြီးတော့ ကုသိုလ်မင်္ဂလာတဲ့အဲ့ဒါကတော့ထူးခြားတာပါလေဒီချိန်ထဲမှာပဲဆရာဆရာကြီးနဝခံပါတဲ့အခုဒီမိသားစုကပဲတသိန်းချက်တသိန်းမှဖြစ်ပေါ်လာပြီသာသနာတော်အဆက်စီလိုရာဖြစ်စီတွေပါပါအမှုဆောင်တာအနာလူသားတော်တသိန်းကသာသနာရေးကိစ္စပါ နောက်တစ်ခုကတော့ဝါတွင်းရည်ကျေးဖို့တဲ့ခါကဒီထဲမှာတော့တထုံကျက်တယ်ဟုတ်လားဟမ်တပေါင်းလားဟောတပေါင်းချက်အောင်ပြီဒါတော့ပဋိအစုပေါ့လေပဋိတော့မကြသေးဘူးပေါ့လေခြုံရင်ပြီးတော့ဟမ် ကတိကဆုံးဖို့သူသတင်းကြိုပြီးမှကတိကရောက်သွားမှာကတိကလာရောက်လို့ရှိရင်လည်းစစ်တော်လို့အသုံးချရအောင်ဆိုပြီးတော့ဒီတောင်းချက်နာရောအဲဝမလဲပါဘူးလူရတယ်ဒီမှာ ဘုရားတော်အများဆုံးရှိဖြစ်နေတယ်တော့ဝတ္ထုဝေနောက်မလို့ဒူကြီးဥတီပြီးတော့ဆိုပေမဲ့လို့ဒီပစ္စည်းတွေကတော့အလုံးမြပြီးတော့ထုတ်လို့သုံးရမှာတကွေသုံးတာမျိုးတော့တဲတော့မရှိတော့ပါဘူးကျောင်းမှာလိုတဲ့လိုတဲ့အရာတွေပါလေဒါတွေတော့အသုံးချတာပါ မင်္ဂလာဆိုတာညမှာဗုဒ္ဓဘာသာဝင်နားလည်တာတော့အများစုလို့နားလည်နေရတော့ဘယ်လိုနားလည်ရတော့မသိဘူးလေကောင်းတဲ့အလုပ်ဆိုလို့ရှိရင်မင်္ဂလာလို့ဒီလိုထင်မှာပါလေဒါပေမဲ့ကောင်းတဲ့အဖြစ်အပြည့်ကင်းတာမဟုတ်ကောင်းတဲ့အလုပ်တိုင်းအပြည့်ကင်းတာမဟုတ်ကိုကြိုက်တဲ့အလုပ်တိုင်းအပြည့်ကင်းတာမဟုတ် ကိုကြိုက်တဲ့အလုပ်တွေအပြစ်မကင်းတာတွေအများကြီးရှိတာပါပဲတမျိုးကြအလုပ်တွေကလည်းကောင်းတယ်လို့ဆိုမယ်လို့အမှန်တော့ဖရာလူလူစားနဲ့တွေ့မယ်ဆိုရင်မကောင်းတာတွေပေါ့လေလောဘဒေါသမောဟအရင်ခံပြီးတော့စိတ်ညဉ့်ဉန်းစီရတဲ့ပုတ်တန်းကြစီရတဲ့အရာတွေပဲဒါတွေပဲများတာပါပဲလူတို့ရဲ့သဘာဝစိတ်တွေစိတ်ထားဟာ ဟုတ်တိုင်းသားပဲပဲပျော်ခွင့်လေဆိုတာဟောတယ်။ညာသာစိတ်ချရပဲအရှင်များတဲ့ဆိုတဲ့အဓိပ္ပာယ်ပါပဲ။တတိယဆွဲကျင်ရတာညာသာရဲ့ဒီပိုင်းကကြားတဲ့ရေလိုရေကြီးကြောင်းကြီးလိုအဲမျောပြီးတော့ပါနေတာပဲပြန်ပြီးတော့ဆက်လို့မရအောင်ပေါ့လေတမျောတမျောနေတာတတိသဘောမျိုးပါပဲ ကျော်မြတ်စွာဘုရားကသူစီးကြောင်းတိုင်းဘုရားစီးကြောင်းတိုင်းသွားလို့ရှိရင်တော့အထက်ဆံဖို့ထဲမလို့ဘူးအထက်ဆံတဲ့ဒီတွေမြတ်စွာဘုရားဟောခဲ့တာလောဘကြီးဖြစ်ရနေပြီးတော့မဖြစ်ရအောင်အားနဲ့အောင်အထူးသဖြင့်ဒုဗုဒ္ဓံလောဘတွေအဲ့ဒါတွေလျှော့တဲ့နည်းတွေပါလေအားနဲ့အောင်ပြုလုပ်တဲ့နည်းတွေစိတ်ကြည်စိတ်တို့မုန်းချိုးတဲ့မုန်းချိုးတဲ့သဘောကြီး ဒါတွေကိုလည်းပဲတစ်ဖြည်းဖြည်းယောဂအားလည်းအောင်ပြုလုပ်တဲ့နည်းပြီးတော့သင်္ခါသိခါမှုရှိဖို့ကိုယ်ကျိုးဆုံးဖို့အနစ်နာခံဖို့ဒါမျိုးတွေပေါ့လေကျင့်တော်သနာဖို့ဒါပဲရစ်စစ်တဲ့ဒေါသတွေလျှော့တဲ့နည်းတွေပါလေမသိဘူးမိုက်မဲဘူးဒါတွေကိုအားလည်းအောင်ပြုလုပ်တဲ့နည်းတွေလျှော့တဲ့နည်းအဲနောက်ဆုံးသဘောတ္တမောဟတွေအပြည့်ရှင်းတဲ့နည်းတွေလည်းဆောင်ရမယ်ကြားရတာ အဲဒီကြီးတွေမဟောအဲဟောနိုင်တဲ့မြတ်စွာဘုရားကမပွင့်ဘူးဆိုလို့ရှိရင်ဘုန်းကြီးတို့တူရာအရေးဆိုင်နေဖြစ်ပေါ်တော့တေးကြပါလေဘုရားရှင်တော်မပွင့်ပေါ်တော့လူတော်များစိတ်ခုံးထားတယ်ဒီကကုသိုလ်အကုသိုလ်နဲ့ဒါကဘောစိတ်တမြတ်ကြီးများစီမြစ်မြစ်တင်ပေးတဲ့ကုလသေရသုဘာလုံးသူချောင်းပြုလုပ်တဲ့ဤတဲ့ တော့ဘောအစင်တာနှိမ့်ကြတဲ့စိတ်နဲ့စိတ်ထားတဲ့အပြုမူတွေဆိုတာကိုလည်းမြတ်စွာဘုရားခွဲဟောခဲ့တာဒီကကုသိုလ်အကုသိုလ်နဲ့ထိုးထိုးဘုံဘောကောင်းမှုဆုံးကောင်းရာသူတည်ပါလေကောင်းတဲ့ဌာနလေလာရတည်းတွေပါလေမကောင်းမှုကြောင့်မကောင်းတဲ့ဌာနလေဟွန်းချမ်းသာကြည်ပါမှုပြည့်မဲ့တဲ့ဘဝဆိုးတွေရောက်လာတယ်ဒါတွေလည်းခွဲခြားပြီးတော့ဟောရပါတယ် ဒီအကုသိုလ်အကုသိုလ်နဲ့ထိုးထိုးဘုံဘဝမတိရများလာအဖြစ်တွေဖြစ်တယ်ဒီပဲဟုတ်တန်းကြတဲ့အပြုအမူမှာပဲအထိတ်ကကြတဲ့ရေလိုပေါ့လေပြန်ပြီးတော့မဆန်နိုင်တော့ပေါ့လေတမျိုးတစ်ဖြစ်တဲ့ဖြစ်နေတော့အဲ့ဒါလေးဟောတာ ဆရာရှင်တော်ပွင့်ထုတ်ပေါ်ရေဟောပေါ်ညွှန်ကြမြတ်တရားကြောင့်နဲ့ဆက်တော်ပြရလွန်ခဲ့တဲ့ပုံ2500ကျော်လောက်ကဒီဘောနိုင်ငံကဒီဘောမှာဖြစ်ကြွယ်ဘောမှာမွေးပြီးတော့ပေါ့လေဒီလက်ကိုမဆရာကောင်းတဲ့စီစဉ်တွေကိုဆွတ်ပြီးတော့တရားတွေအထုတ်တာဒီတလုံးတစ်ဘောလုံးကမြတ်စွာဘုရားသံတော်မှာ ကပ်ပြီးတော့ပါလာတဲ့လောဘဒေါသမောဟအချမ်းသာတွေရောစိတ်ထဲမှာဖြစ်တဲ့အလတ်စားတွေရောဘယ်တော့မှမဖြစ်နိုင်အဲလောဘဒေါသမောဟတွေဖြစ်ဖို့ရတဲ့မျိုးတွေရောအချမ်းလာအလုပ်ကိလေသာတွေပါဗျာအကုန်လုံးပဲတရားအထုတ်လိုက်တာဘလို့တတိပ္ပံဘာဝနာတရားတွေအထုတ်တာပါပဲဉာဏ်စဉ်ကြီးအစဉ်တိုင်းတက်ပြီးတော့ပါလိမ့်ဘယ်လေးပါးကိုလေးပါးနောက်ဆုံးအရတ္တမနဲ့ဆက်ရှင်းလိုက်တာ ဘာမှရှိတော့အမွေးသက်ပါမကြဘာမှရှိတော့ကိုယ်တိုင်ဖျားပြုပါရမီဖြည့်ပြီးတော့ဗောဒီကျင့်သုံးလို့အောက်တန်းသက်ဖြစ်စေတဲ့ဘောအစတန်နိုင်ကြစေတဲ့အောက်တန်းသက်ရောက်နေရောက်ရှိနေတဲ့တရားစိုးတွေပြည့်စားတဲ့နေတွေတွေ့အဲ့ဒီဤတိုင်းပေါ်လေးသတ္တဝါတွေလည်းပဲအောက်တမချသိခြင်းလို့အောက်တမချရအောင်ရုံးကန်တဲ့ဤတွေပေါ့ တီရနဲ့အချမ်းသာကိလေသာတွေကိုဆောင်သိပယ်ဖို့နဲ့စိတ်တရားပြုပြုလုပ်ပြီးတော့စိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေကာကွယ်တဲ့နည်းတွေဖြစ်လာလို့ရှိရင်ကုသတဲ့နည်းတွေတပြေးပြေးအပြည့်ရှင်းတဲ့နည်းတွေပေါ့လေသိက္ခာ၃ရပ်ပေါ့လေရှင်းတော့မှသိက္ခာ၃ရပ်ဒီလားသိက္ခာသမာဓိသိက္ခာပညာသိက္ခာတွေဟောတာအဲမြတ်စွာဘုရား ပွင့်လို့ဘုန်းကြီးတို့တူအဲ့ဒါလေးကြည့်ရတော့အရှင်သုံးတဲ့နေအကြာလာလူကြီးတွေအလုတ်ခင်းပြတဲ့နေမြတ်စွာဘုရားမပွင့်ရဆိုရင်အဖုံးမှာရှိတာတွေထပ်တာတိုးနေတာရော့ရမရှိဘူးဆရာရှင်တော်ကွန်ထုံးဘုန်းကြီးဟောဘုန်းကြီးကြောင့်မြတ်တရားကြောင့်ရှိအကုသိုလ်အကုသိုလ်နဲ့ဒါကကုသိုလ်ခေါ်တယ်ကျောင်းကြပြည့်ကြပြီးခင်းနဲ့ခေါင်းကျိုးရတယ် ဒါကအကုသိုလ်ခေါ်တဲ့ကျိုးစားကြရစရာအပြစ်နဲ့စာချုပ်မကင်းဘူးဆိုပြစ်ရတယ်ဆိုတာပါလေဆိုပြစ်ခံစားရပုံကောင်းတဲ့ပုံဆိုးတွေပါဆရာဟောတာဖြစ်ရတာနဲ့အကောင်းနဲ့အဆိုးတွေပါဘောလေဒါကြီးပါဟောသွားတာဒီတော့မလွဲသာလို့ဘဝဖြစ်ရလို့ရှိရင်လေဘဝကောင်းရောက်ရှိတတ်တဲ့ဤလမ်းတွေတတ္တဝါတွေကသိပြီးတော့ဘောလေ သစ္စာပြချထားတဲ့လမ်းစဉ်တိုင်းရှင်းသုံးတော့ခေါင်းရုပ်ဘဝတွေရောက်ကြတာသုံးဘဝရောက်စီတတ်တဲ့ရှင်းဆိုးတွေဘဝတွေထိခါသုံးရတဲ့ရှောင်တာပေါ့ထိခါသုံးရတဲ့ရှောင်ရနေပြီးတော့ဒီအကျင့်ကောင်းလေးတွေရောက်အောင်လို့ဖြည့်တာပေါ့ဖြည့်ဖြည့်ဖြည့်ဖြည့်လာတော့အဲဖြည့်လာတဲ့အခါကျတော့အနည်းဆုံးသတ္တဝါဖြစ်သွားပြီဆိုရင် အပယ်လေးပါးကလွတ်သွားတာပဲအမှန်ကြောက်ကြကောအပယ်လေးပါးလွတ်သွားတာပဲတိတိတို့အထုလို့ရှိရင်နောက်တဲ့တရားတွေတိုးတက်လာကြတော့ဟောတာအခိတိတာတွေကလည်းတစ်ရှိသေးပေါ့လေပြပိတာဖြစ်သွားတော့အဲနောက်ဆုံးအရတမနဲ့ခိတိတာတွေအကုန်လုံးရှင်းပလိုက်တော့ဘာရှိတော့သတိအဆင့်ဒီရောက်ဆက်ဆောင်ရတာဟောခဲ့တာပဲကိုယ်တိုင်ရှင်းသုံးတဲ့ပုဂ္ဂိုလ်တွေဟာ ကျင့်သုံးနိုင်တော့သူ့မှာဘဝအစဉ်တန်မြင့်တယ်လို့ပဲအဲဒါမြတ်စွာဘုရားပွင့်တော်ပေါ်လို့တရားတွေလည်းဟောခဲ့လို့တရားတွေနာကြားရလို့တရားတွေဆွေးနွေးရလို့ပြီးတော့တရားစာအုပ်တွေလေ့လာရလို့ပေါ့လေတတ်တဲ့တရားတွေဖြစ်ပွားပြီးတော့နှုတ်ကြလာပြီးတော့လုံးနေတဲ့တတ်တဲ့တရားတွေကိုလက်တွေ့သတိဆောင်ဘာဝနာတရားနဲ့ပြုစုပြောထောင်ပေးလိုက်တဲ့အခါမှာတုတ်တဲ့ဖွံ့ဖြိုးလာတာ နောက်လာနေယံမြင့်ကျလာတဲ့ခါကျတော့ခိုင်မာလာတဲ့အပိုင်ထိရောက်သွားတာပဲ။ဒါမှလူကြီးရဆိုနှက်သွားတာပဲ။ဒါတော့အာလုံးသောအညာသားတွေမပယ်နိုင်သေးသည့်ကြောင့်တော့မှစေမနာကြောက်ကြကောင်းတဲ့ဆန္ဒကြည်ဝါကိုပြင်မဲ့တဲ့ဘဝသူတွေရောက်စီတတ်တဲ့အကုသိုလ်ကံတွေပေါ့လေဟိုတော့ဟိုတော့လည်းအဲ့ဒါတွေကြည့်ရတာပဲ။ ဒီခုလည်းပဲရှိနေတာပဲဘုရားဘုရားကရှိခဲ့တဲ့ခံဟောင်းနဲ့ယခုဘဝပြုသတ်ပြုတဲ့ခံတဲ့တွေပေါ့မကောင်းတဲ့ခံတဲ့တွေအကျိုးမပြီးတော့အပင်နဲ့တတ်တဲ့အရာတွေအကျိုးလို့ရှိသေးတာပေါ့လေအများကြီးသက်သာရပါတော့အဲဒီအစဉ်တိအာထုတ်ထားလို့ရှိရင်အဲဒီအာထုတ်တဲ့ပုဂ္ဂိုလ်ဟာတကယ်မင်္ဂလာတရားတော်ကိုပွားပြီးသားဖြစ်သွားတယ် ရေသရိသံပိတ္တာသူတွေခေါ်တဲ့ဘောဆိုးကြီးဖြစ်စေတဲ့ပါပတွေပေါ့လေပါပအောက်တန်းသားတွေပေါ့လေအောက်တန်းကျစီတဲ့နေရာကြီးအောက်တန်းသားရဲ့အဲဒီပြေပိုက်တာပြေပိုက်တော့သူတို့ရဲ့ဆွဲအားကလွတ်သွားတာပဲမဆွဲနိုင်တော့ဘာမြင်ကြီးရဲ့ဆွဲအားကလွတ်အောင်လို့ဒုံးချီရင်လည်းဖောက်တဲ့ခါပါလေဟာတစ်ဆင့်တက်သွားတယ် နောက်တစ်ချက်ဘာလို့လဲဆိုရင်လွတ်ဆင်းတက်သွားတယ်ဒီမှာမြည်ထွက်ရလွတ်သွားတာနောက်တစ်ချက်ဘာလို့လဲဆိုရင်ကိုလိုတဲ့စီရောက်သွားတာအပူရန်အားနဲ့ပေါ့လေခါတဲ့ကိုအပေါ်ကိုဖောက်ပြီးတော့တင်လိုက်တာပဲအပူရန်အထုပ်ကိုဝရိယနဲ့ခန္ဓာထိတ်လာကြတဲ့ဒုတိယအထုပ်ရန်နေပြီးတော့ကိလေသာဆွဲရလွတ်သွားအနည်းဆုံးဘယ်နဲ့သက်တဲ့ကိလေသာဆွဲရလုံးဝကိုလွတ်သွားတယ်အဲဒီကကြားလို့ရှိရင် လူဖြစ်ရသူသာသနာတော်ကြီးရဲ့ထွေးကျော်ဆိုလက်ပါပြီလေဆိုတာပါလေ။သမဏယုံညာနဲ့ကိလေသာဆွဲရတာလွတ်ပြီးတော့တကယ်ကိုအရှင်းမြတ်တဲ့တရားတော်ကြီးကအထုတ်ပြီးပြီဆိုတာပါလေ။အဲဒါမင်္ဂလာပဲ။အဲဒီမင်္ဂလာမျိုးကပိုရေးကြည့်တယ်။ခုဒီမှာလာပြီးအထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာဒီလိုသမကြီးပညာခေါ်တဲ့သိက္ခာ၃ရတဲ့ပေါ်လေအကျမ်းအမှတ်တို့ကိလေသာတွေဆွဲရလို့အောင်လို့ အားထုတ်ပြီးတော့ပေါ့လေအနည်းဆုံးအပေဆွဲချတဲ့တရားစုရဲ့လွတ်အောင်ကြည့်သုံးနေတော့မင်္ဂလာမောင်မင်္ဂလာမယ်ဒီပြောင်းစူးစမ်းနေကြတာဟွန်းမကောင်းတယ်လို့ဆိုအဲ့လိုပုံကိုယ်တွေကိုအခုအဝေးရောက်သတ္တမေနာမည်ဘူးမောင်စိုးနန္ဒနောက်တစ်ခုဆိုတာမွေးနေ့ပါအခုဒီမှာရှိနေတဲ့ သိခြင်းကကိုစီပြီးတော့ထူထမ်းတာတဲ့တတိထူထမ်းတဲ့ကုသိုလ်တို့ယခုလူဝါရနဲ့ကြုံတဲ့တဲ့ခါကြုံတဲ့ခိုက်မှာပါလေဘဝဖြစ်စီတဲ့ကာလပြန်ပုံပဲနဲ့ဘဝဆင်းရဲကလုံးလုံးစီတဲ့ကုသိုလ်တရားတွေဟောတယ်ထက်တဲ့ကုသိုလ်တရားတွေ အထုတ်လို့အနည်းဆုံးတမက်တော်ရနိုင်တဲ့ကိုဖြစ်ရပါလို့တမက်တော်ရရှိပြီးတော့ပေါ့လေတမက်ကလေးမင်္ဂလာမင်္ဂလာရှိတဲ့တမက်ကလေးဖြစ်ပါစေတမိသားလုံးလည်းပဲမင်္ဂလာမိသားစုဖြစ်နေအောင်ကြိုးစားနေတဲ့ကိုဖြစ်ရပါလို့ဤလို့ဥတည်ပြီးတော့ပေါ့လေရေစက်ချအမြတ်တမ်းပြေဝရမယ်